အခန်းကြီး61အငယ်1မှ8အိုဖျားသခင်အကျွန်ုပ်အဟိချင်းကိုနားထောင်၍အကျွန်ုပ်၏ပတနာစကားကို မှတ်တော်မူပါစိတ်နှလုံးညှိုးငယ်လျက်မြေကြီးစွမ်းမှကိုရော့ကိုအကျွန်ုပ်အဟစ်ပါ၏အကျွန်ုပ်အထက်၌မြင့်သောကြောက်သို့အကျွန်ုပ်ကို ပို့ဆောင်တော်မူပါ ကိုရိုဒီအကျွန်ုပ်ခိုလုံရာရန်သူတို့ရှေ့မှခိုင်ခန့်သောရဲတိုက်ဖြစ်တော်မူ၏ တဲတော်၌အစဉ်နေပါမည်အတောင်တော်ဖုံးအုပ်ရာ၌ခိုလုံပါမည်။အိုဖျားသခင်အကျွန်ုပ်ပြုသောတစ္ဆာဂတိတို့ကို ကြားတော်မူ၏။နာမတော်ကိုကြောက်ရွံ့သော သူတို့၏အမွေကိုကျွန်ုပ်အားပေးတော်မူလိမ့်မည်။ရှင်မြင်း၏အသက်နေ့ရက်ကာလကိုရှင်းစေတော်မူ၍ နှစ်စဉ်မပြတ်နေဆာထာဝရတည်ပါစေတော်ဘုရားသခင်ရှိတော်၌အနန္တကာလပတ်လုံးနေတော်မူစေတည်းခိယနာနှင့်တစ္ဆာတော်သည်သူ့ကိုစောင့်မစေတည်းတို့ဖြစ်၍နေရဲ့အစဉ်တိုင်းတစ္ဆာဝတ်ကိုဖြည့်ခြင်းဟာနာမတော်ကိုအစဉ်မြဲထောမနာတည်ခြင်းဆိုပါလေအံ့တည်း